ကံကြီးဆက်ရှိအငယ်1မှ73ယောရှဖတ်မင်းသည်ဂုံတရီနှင့်စီးစိမ်ဥစ္စာများ၍အာဟမင်းနှင့်အမျိုးဆက်လေ၏နောက်တဖန်ရှမာရိမြို့အာဟမင်းထံသို့ကိုယ်တိုင်သွား၍ဣဒရေလရှင်ဘီအာဟသည်ယူဒရှင်ဘီယောရှဖတ်နှင့် သူ၏လူတို့အဖို့များစွာသောတိုးနွားတို့ကိုစီရင်၍ဂိလပြည်ရာမုတ်မြို့သို့လိုက်စေခြင်းဟာဂိလပြည်ရာမုတ်မြို့သို့ငါနှင့်အတူလိုက်မည်လောဟုမေးလျင်ယောရှဖတ်ကငါသည်မင်းကြီးကဲ့သို့၎င်းငါလူတို့သည်မင်းကြီး၏လူကဲ့သို့၎င်းဖြစ်လျက်မင်းကြီးနှင့်ဝိုင်း၍စစ်တိုက်မည်ဟုပြန်ပြော၏ တဖန်ယောရှဖတ်ကဒါရုဘုရား၏နှုတ်ကပတ်တော်ကိုယနေ့မေးမြန်းပါလို့ဟုဣဒေလရှင်မြင်အားဆိုသောဣဒေလရှင်မြင်သည်ပရောဖက်၄၀၀တို့ကို စုဝေးစေပြီးလျှင်ငါသည်ကိလပြည်ရမုတ်မြို့သို့စစ်ချီကောင်းသလိုမချီဘဲနေကောင်းသလိုဟုမေးတော်သူတို့ကချီတော်မူပါဟာရဘုရားသည်အရှင်မင်းကြီး၏လက်တော်သို့ အပ်တော်မူမည်ဟုလျှောက်ကြ၏ယောရှဖတ်ကလည်းငါတို့မေးမြန်းစရာဒါဝရဖျား၏ပရောဖက်တစုံတစ်ပါးမျှမရှိသလိုဟုမေးတော်ဣဒရေလရှင်မြင်ကဒါဝရဖျားကိုမေးမြန်းရသောသူတယောက်ဣမလတာမိခါရှိသေး၏တို့ရတွင်ထိုသူကိုငါမုံ၏ငါ၌မင်္ဂလာစကားကိုမဟောအမင်္ဂလာစကားကိုသာအစဉ်ဟောတတ်သည်ဟုယောရှဖတ်အားဆိုလျင်ယောရှဖတ်ကထိုသို့မင်းကြီးမပြောပါနှင့်ဟုပြန်ဆို၏ ထိုအခါဣသရေလရှင်မြင်းသည်ယာရှိတယောက်ကို ခေါ်၍ဣမလသားမိခါကိုအလင်းမြန်ခေါ်ခဲ့လော့ဟုမိန်တော်မူ၏ဣဒရေလရှင်မြင်းနှင့်ယူဒရှင်မြင်းယောရှပတ်တို့သည်မင်းမြောက်တဆန်ကိုဝတ်ဆင်လျက်ရှမာရိမြို့တကားဝရှိဟင်းလင်းသောအရ၌ယာဇပလင်တို့အပေါ်မှထိုင်၍ပရောဖက်အပေါင်းတို့သည် ရှေ့တော်၌ဟောပြောကြ၏ခေနာနာသားဇေဒကိသည်တန်ဥချိုတို့ကိုလွတ်၍အရဖျားမိန်တော်မူသည်ကား ကိုတော်သည်ရှုရိပြည်ကိုမဖျက်ဆီးမှီတိုင်အောင်ဤဦးချိုတို့နှင့်ထိုးရမည်ဟုမိန့်တော်မူကြောင်းကိုဆင့်ဆို၏။ပရောဖက်အပေါင်းတို့ကလည်း၊ဂိလဒ်ပြည်ရာမုတ်မြို့သို့စစ်ချီ၍အောင်တော်မူပါ။ထာဝရဘုရားသည်အရှင်မင်းကြီး၏လက်တော်သို့အပ်တော်မူမည်ဟု ပရောဖက်ပြု၍ဟောကြ၏။မိက္ခာကိုခေါ်သောတမန်က ပရောဖက်အပေါင်းတို့သည်မင်္ဂလာစကားကိုသာရှင်ဘုရင်အားတညီတညွတ်တည်းဟောကြ၏ကိုယ်တော်လည်းသူတို့ဟောကြသည့်ဤတူမင်္ဂလာစကားကိုသာဟောတော်မူပါဟုဆိုလျင်မိခါကသာရဘုရားအသက်ရှင်တော်မူသည့်အတိုင်းငါ၏ဘုရားသခင်မိန်တော်မူသောစကားကိုသာငါပြန်ပြောရမည်ဟုဆို၏အငယ်၁၄မှ၁၉ ရှင်မြင်းထံသို့ရောက်သောအခါရှင်မြင်းကအချင်းမိခါငါတို့သည်ဂိလပြည်ရာမုတ်မြို့သို့စစ်ချီကောင်းသလိုမချီဘဲနေကောင်းသလိုဟုမေးလျင်မိခါကစစ်ချီ၍အောင်တော်မူပါရန်သူတို့ကိုလက်တော်သို့အပ်တော်မူမည်ဟုပြန်လျှောက်၏ရှင်မြင်းကလည်းမှန်သောစကားမှတပါအခြားသောစကားကိုသာရဖျားအခွင့်နှင့်တင်သည်ငါအားမဟောမီအကြောင်းငါသည်ဘယ်နှချိန်တိုင်အောင်တင့်အားအချိန်ပေးရမည်နည်းဟုမေးတော် မိခါကဣဒရေလအမျိုးသားအပေါင်းတို့သည်တိုးတိမ်မရှိသောတိုးကဲ့သို့တောင်များအပေါ်မှအရရက်ကွဲပြားလျက်ရှိကြသည်ကိုငါမြင်ပြီးဒါဝရဘုရားကလည်းဤသူအပေါင်းတို့သည် အရှင်မရှိသောကြောင့်အတီးတီကိုနေရာသို့ပြန်ကြပါလေစေဟုမိန်တော်မူကြောင်းကိုလျှောက်ဆို၏ဣဒရေလရှင်မြင်ကလည်းသူသည်ငါ၌မင်္ဂလာစကားကိုမဟောအမင်္ဂလာစကားကိုသာဟောတတ်သည်ဟုမင်းကြီးအားငါမပြောသလိုဟုယောရှပအားဆို၏ မိခါကလည်းတို့ဖြစ်၍ဒါဝရဘုရား၏အမိန်တော်ကိုနားထောင်ပါဒါဝရဘုရားသည်ပလင်တော်ပေါ်မှာထိုင်တော်မူသည်ကို၎င်းကောင်းကင်ဘုရားအပေါင်းတို့သည်လက်ရတော်ဘက်လက်ဝဲတော်ဘက်၌ရပ်နေကြသည်ကို၎င်းငာမြင်ပြီးဒါဝရဘုရားကလည်းအာဟပ်သည်ဂိလပြည်ရာမုတ်မြို့သို့စစ်ချီ၍ဆုံးစေခြင်းဟံအဘဲသူသွေးဆောင်မည်နည်းဟု မေးတော်မူလျင်အချံရန်တို့သည်တယောက်တနည်းစီပြန်လျှောက်ကြ၏ အငယ်20မှ34တဖန်ဝိညာဉ်တပါးသည်လာ၍ထာဝရဘုရားရှေ့တော်၌ရက်လျက်အကျွန်ုပ်သွေးဆောင်ပါမည်ဟုလျှောက်လျင်ထာဝရဘုရားကအဘယ်သို့သွေးဆောင်မည်နည်းဟုမေးတော်မူသောအကျွန်ုပ်တွား၍ထိုမင်းကြီး၏ပရောဖက်အပေါင်းတို့အထက်မှမှုသာစကားကိုပြောတတ်သောစိတ်ဝိညာဉ်ဖြစ်ပါမည်ဟုပြန်လျှောက်တော်တင်သည်သွေးဆောင်၍နိုင်လိမ့်မည်ထိုတို့တွား၍ပြုလော့ဟုမိန်တော်မူ၏ သို့ဖြစ်၍ထာဝရဘုရားသည်မုသာစကားကိုပြောတတ်သောစိတ်ဝိညာဉ်ကိုမင်းကြီး၏ပရောဖက်အပေါင်းတို့၌သွင်းတော်မူပြီ။မင်းကြီး၏အမှုမှာအမင်္ဂလာစကားကိုပြောတော်မူပြီဟုဟောလေ၏။ထိုအခါခေနာနာသားဇေဒကိသည်ချဉ်းလာ၍မိက္ခာ၏ပါးကိုပုတ်လျက်၊ထာဝရဘုရား၏ဝိညာဉ်တော်သည်သင်နှင့် နှုတ်ဆက်ခြင်းဟာအဘယ်လမ်းဖြင့်ငါမှထွက်တော်မူသနည်းဟုမေးလျင် မိခါကတင်းသည်ပုံးဆောင်၍နေခြင်းဟာအတွင်ခံထဲသို့ဝင်သောနေ့၌တင်မြင်လိမ့်မည်ဟုဆို၏ဣဒရေလရှင်မြင်ကမိခါကိုမြို့ဝန်မင်းအာမုန်ထံတားတော်ယောရှထံသို့ယူသွား၍ဤသူကို ထောင်ထဲမှလှောင်ထားကြငါသည်ငြိမ်ဝတ်စွာပြန်၍မလာမီတိုင်အောင်ဆင်းရဲစွာစားတော့စေဟုအမိန်တော်ရှိကြောင်းကိုဆင့်ဆိုလော့ဟုစီရင်၏ မိခါကလည်းမင်းကြီးသည်ငြိမ်ဝတ်စွာ ပြန်လာရလျင်ဒါဝရဘုရားသည်ငါအားဖြင့်မိန်တော်မမူအိုလူများအပေါင်းတို့နားထောင်ကြလော့ဟုဆို၏ထိုသို့ဣဒရေလရှင်ပြန်နှင့်ယုဒရှင်ပြန်ယောရှဖတ်တို့သည်ဂိလပြည်ယာမုတ်မြို့သို့စစ်ချီကြ၏ဣဒရေလရှင်ပြန်ကငါသည်ခြားနာသောအယောင်ကိုဆောင်၍စစ်ပွဲတဲသို့ဝင်မည် မင်းကြီးမူကားမင်းမြောက်တစားကိုဝတ်ဆင်ပါလော့ဟုယောရှဖတ်အားဆိုပြီးမှဣဒရေလရှင်မြင်းသည်ခြားနာသောအယောင်ကိုဆောင်လျက်စစ်ပွဲထဲသို့ဝင်၏ရှုရီရှင်မြင်းကဣဒရေလရှင်မြင်းမှတပါ အခြားသော လူကြီးလူငယ်ကိုမတိုက်နှင့်ဟုယထာစီသူရဲ့အုပ်ဘူမင်းတို့ကိုမှားထားနှင့်သောကြောင့်ယထာစီသူရဲ့အုပ်ဘူမင်းတို့သည်ယောရှဖတ်ကိုမြင်သောအခါထိုသူသည်ဣဒရေလရှင်မြင်းဖြစ်လိမ့်မည်ဟုဆိုလျက် သူ့ကိုတိုက်အံ့သောငှါဝိုင်းလာကြ၍ယောရှဖတ်လည်းကြွေးကြော်လေ၏။ထာဝရဘုရားလည်းမစ၍သူတို့ကိုလွှဲသွားစေခြင်းငှါဘုရားသခင်သွေးဆောင်တော်မူ၏။ဣသရေလရှင်ဘုရင်မဟုတ်ကြောင်းကိုရထားစီးသူရဲအုပ်ဗိုလ်မင်းတို့သည်ရိပ်မိသောအခါမလိုက်ဘဲအခြားသို့ရှောင်သွားကြ၏။လူတယောက်သည်မရွယ်ဘဲလေးနှင့်ပစ်၍၊ဣသရေလရှင်ဘုရင်ကိုသံချပ်အင်္ကျီအဆစ်ကြားမှာမှန်လေသော်၊ငါ့ကိုစစ်ပွဲထဲက လှည့်၍ထုတ်ဆောင်လောငါနာသည်ဟုမိမိယထာတော်ထင်းကိုဆို၏ထိုနေ့၌တိုး၍တိုက်ကြ၏ဤဒေလရှင်မြင်းသည်ညံဥယံတိုင်အောင် ရှုရီလူတစ်ဖက်တစ်ချက်၌ယထာတော်ထဲမှလူကိုမှီ၍ထိုင်နေ၏နေဝင်ချင်းဤသောအခါအသက်တော်ကုန်၏